မနေ့ကတွား၆ပါးကဖြစ်ပြနေတဲ့ယုံနာတရားတွေနဲ့ဆက်ပြီးတော့မရှိဘူးလို့ကိုယ်စီရဲ့၃ပါးစပ်ပုံလည်းကိုပြောခဲ့ပါပြီတို့ချုပ်ပြီးတော့လည်းပဲမဂ္ဂင်7ပါးသင်တရားမပွားလို့ခုနဝတ္တုံမစပ်ပုံပြောခဲ့ပါတယ်ဒါတော့ဝတ္တုံမပြတ်ပုံတော့ဝိရုဒ္ဓယပိဋကကြီးကအဖြေလိုချင်တာနဲ့အဖြေတောင်းခဲ့ပါတယ် ဒီလိုတော့ဧတစီကတင့်တော်တဲ့အဖြေရနိုင်မယ်လို့ပြန်လည်ထားပါတယ်။နှုတ်နဲ့တည်းမဖြေနိုင်ပေမဲ့လို့လက်တွေ့အလုံးနဲ့တော့ယောဂီတွေကဖြေနေကြပါတယ်။ဘုရားယောဂီကိုယ်စားဖြေပေးရမှာလား။မနေ့ကပုံစံလေးတစ်ခုထုတ်ခဲ့ပါတယ်။ကြားဘူးနဲ့စပြီးတော့ကြားတဲ့ခိုက်တာမှသင်ကြားတဲ့ ခန္ဓာတိုက်တာပွင့်တာယုံနာတရားတွေကြောက်ကျွတ်ဆက်ပုံတွေအမြဲစင်းရဲ့သဘောပဲဆိုတာတွေပေါ့လေမတိလို့တူဝေဟုတဏှာဖြစ်တာတွေဆွဲလောက်ဥပါဒံဖြစ်တာတွေပေါ့လေအဲ့ဒါကြောင့်ကြည်တွေပါကိလေသာကိုဖြစ်သွားတာအဲကာမကိုဖြစ်သွားတာတွေကာမဥက္ကဏီဥပါကကိုဖြစ်သွားတာတွေပေါ့အဲ့ဒါတွေကတော့ထပ်ရှင်းဖို့မလိုတော့ပါဘူးဒီနေ့ကြားတဲ့အခိုက်အတန့်မှာပဲ ကြားတယ်ကြားတယ်တို့စိတ်အားဆိုင်ချိန်လိုက်ခဲ့ပြီးတော့စွစွမြင်းမြင်းရှိမှနေရင်ရှိမှပါများတဲ့အခါကျတော့အဲ့ဒီခိုက်တာမှာသင်ရှားတဲ့ကြားမှုပေါ်မှာပေါ့ဒီစိတ်ကလေးတွေစိုက်စိုက်စိုက်စိုက်ကြတယ်ခဏိကသမာဓိလေးတွေဖြစ်နေပါတယ်အဲ့လိုရှိရင်စိတ်ကလေးတွေကတန့်နေတော့တာပဲတစ်ချက်မှတစ်ချက်တန့်တယ်တစ်ချက်မှတစ်ချက်တန့်တော့တာဆယ်ချက်မှဆယ်ချက်တန့်နေတာပဲတစ်မိနစ်မှလေး အချိန်ပေါင်း60ကနေတာပဲတဏှာကြီးမှနေလို့ရှိရင်အချိန်ပေါင်း3600စိတ်ကလေးတွေကနေတာပဲအဲ့ဒါလေးယောဂီတွေတွေ့မှာပေါ့နောက်ရှိမပါများတဲ့ခါကျတော့တခါတခါမှာအခန္ဓာဖြစ်တဲ့နားပေါ်မှာရောက်သွားတယ်သောတပ္ပစာရခေါ်တဲ့နားပေါ်မှာအဲ့လိုရောက်သွားရဲ့အတန်ထင်နိုင်လောက်အောင် အတန်ရုပ်ထင်နိုင်လောက်အောင်နားကကြည်တာပဲနားကကောင်းတာပဲဆိုတာပါအဲ့လိုသိသွားနိုင်တယ်ဒါအခန္ဓာသောတပတ္တရုပ်ကိုသိသွားတာပါဒါတော့အတန်နဲ့ကြားသိတဲ့စိတ်နဲ့ဆက်သွယ်ပြီးတာပဲဒီကနေကြားကြားနေတယ်သူ့ကိုအမိပြုပြီးတော့ကြားကြားနေတယ်ဆိုတာပေါ့အဲ့ဒီရှင်းရှင်းလင်းလင်းသိသွားတာတကယ်ရုပ်တော်သိတယ်ဆိုတဲ့ကမသိဘူးအဝိဇ္ဇာပြောက်သွားပြီ အမှန်လည်းသိသွားတာဖြစ်တော့အလွဲသိတာလည်းပျောက်သွားပြီတခါတခါမှအဲ့ဒီကြားမှုကိုစိုက်မှတ်နေရင်ခုနပြောခဲ့တဲ့ဝိရိယသတိသမာဓိအရှင်ရတဲ့အခိုက်ပေါ့အတန်ကြီးရောက်သွားမယ်ကြားတဲ့အတန်ကြီးရောက်သွားမယ်အဲ့လိုအတန်ကြီးရောက်သွားတဲ့အခါနားထဲမှာတိုက်ခိုက်ပြီးတော့ပေါ်တယ်ပေါ်ပေါ်နေတယ်ဖြစ်ဖြစ်နေတယ် ကြားရတယ်ဇာတိစိတ်ကလေးရဲ့သွားရာပြစ်သားရာကောသရတစ်ချက်ဖြစ်တယ်ဆိုတော့ဒီသိကြည့်သွားတယ်အဲလိုသိသွားရင်အတိုက်တဖြစ်တဲ့အတန်ရုပ်ကိုသိသွားတာပဲမှန်တိုင်းသိလို့ရှိရင်အမှန်မသိတဲ့အဝိဇ္ဇာကင်းသွားပြီပေါ်မလာတော့ပြီးတော့အလွဲကြီးလျှောက်တည်တဲ့ဣဇ္ဇပရိပါတိအဝိဇ္ဇာလည်းအဲ့ဒါလည်းပေါ်မလာတော့ဘူး ဒီကရကမှာရှားသိမှုကိုလည်းပဲသိသွားနိုင်တယ်။သိပုံကတော့နားကိုအမိပြုတ်ပြီးတော့နားထဲမှာပေါ်နေတဲ့အတန်လေးကြားကြားနေရဲ့။ကြားရုံမျှလေးပဲ။ကြားတဲ့အတန်စီသူကရှေ့ရှိနေတယ်မျက်နှာပြည့်နေတယ်။အဲဒီလိုကြည့်သွားနိုင်တယ်။အဲလိုကြည့်လို့ရှိရင် ကြားသိတဲ့စိတ်နံတရားကိုသိသွားတာပဲအဲဒီခါမှလည်းပဲအပฏิပါတိအဝိဇ္ဇာနဲ့မိစ္ဆာပฏิပါတိအဝိဇ္ဇာဖြစ်ခွင့်မရတော့ကင်းသွားတယ်တခါတခါမှလည်းပဲအတွေ့သဘောနဲ့ခံစားတဲ့သဘောတွေသိတည်ပါမယ်။ဒီပုံကတော့မြင်သိတဲ့စိတ်နဲ့ကြားရတဲ့အတန်လေးဟာ မျက်စိအကြည်ဓာတ်မှာပေါင်းစုံနေကြတယ်ဆုံးစုံနေကြတယ်အဖတ်တာကိုကြည့်လိုက်တာဖတ်တာကြားလို့ကောင်းတယ်ကြားလို့မကောင်းဘူးအဲ့လိုကြည့်လိုက်တာအဲ့လိုကြည့်လို့ရှိရင်ဒါဝေဒနာကြည့်တာပဲဒါလည်းပဲနန္တရားကိုကြည့်တာပါပဲကြားသိတဲ့စိတ်နဲ့တပေါင်းနဲ့တွဲပြီးတော့ဖြစ်တဲ့အပွင့်တတရားတွေပါပဲ။ အဲ့ဒီအခါမျိုးမှာအမှန်တိတော့တာပဲသိတော့အပတိပါတိအဝိဇ္ဇာလည်းကင်းပြီအလွဲလျှောက်တည်ရဲ့မိစ္ဆာပတိပါတိအဝိဇ္ဇာလည်းကင်းသွားဖြစ်ခွင့်ရတော့ဒီခါမျိုးမှာခန္ဓာနဲ့အတိုက်အကိုပေါင်းလိုက်လို့ရှိရုပ်ခန္ဓာပဲဒါတော့ကြားသိတာကြားတွေ့တာကြားခံစားတာဒါတွေပေါင်းလိုက်လို့ရှိနာခန္ဓာပဲ ခါရကယုတ်ခန္ဓာတိလိုက်တခါရကနာခန္ဓာတိလိုက်တော့အခန္ဓာတွေတိသွားတာပဲစာရဲခန္ဓာဟုတ်ဘူးဆရာပြောတဲ့ခန္ဓာဟုတ်ဘူးကိုယ်ရဲ့ကြားတဲ့ခိုက်တာမှာစူးစိုက်ပြီးတော့မှတ်လို့ကိုယ်ရိတ်သိရတဲ့ခန္ဓာတွေပဲပြီးတော့အာယတနာအနေနဲ့ပြောမယ်ဆိုလို့ရှိရင်အာယတနာတွေကိုလည်းသိသွားတာပဲ သောတအစာရတိလို့ရှိရင်သောတယတနာကိုတိရခေါ်တယ်။ဒါတော့သတ္တသတ္တယုံကိုတိသွားလို့ရှိရင်ဒါသတ္တယတနာတိရခေါ်တယ်။အတန်လေးတိသွားတာ။ဒါတော့ကြားတိတဲ့သဘောကြားတွေ့တဲ့သဘောကြားခံစားတဲ့သဘောအဲကြားတိတဲ့သဘောတိသွားလို့ရှိတာဝိညာဏယတနာတိသွားတာပဲ။ကြားတွေ့တာကြားခံစားတာတိလို့ရှိရင်ဓမ္မယတနာတိသွားတာပဲ။ မှာအာရဏ၄မျိုးပါသွားတယ်ဒီထဲမှာလည်းအာရဏသိတယ်ဆိုရင်ဓာတ်သဘောနဲ့ပြောမယ်ဆိုဓာတ်တည်သိရလည်းရောက်တာပဲသောတတ္တပြီးသွားတယ်ပြီးတော့သတ္တတပြီးသွားတယ်လူဘတ္တဝဏတ္တပေါ့ပြီးတော့သောတဝိညာဏတပြီးသွားတယ်ဓမ္မတတိပြီးပါတယ်သစ္စာကသဘောတက်တက်ပဲဒီသဘောတက်တက်လေးတွေပြီးသွားတာပါ ပြီးတော့သစ္စာအနေနဲ့ပြောမယ်ဆိုရင်အားလုံးအဲဒီကြားတဲ့ခိုက်တာမှာထင်ရှားတဲ့ကျုံနေတာတရားတွေဟာဒုက္ခသစ္စာတွေပဲခန္ဓာဖြစ်တဲ့ယုတ်လည်းပဲယုတ်ဒုက္ခသစ္စာအတိုက်တဖြစ်တဲ့ယုတ်လည်းပဲယုတ်ဒုက္ခသစ္စာကြာတိတာကြာတိတာကြာခံစားရတာနာဒုက္ခသစ္စာဖြစ်တဲ့တရားကြီးအားလုံးရှင်းရမှတရားကြီးပဲဆိုတော့ကြာတိထဲမှာရှိမှလို့ အဲ့ဒါဒီတစ်ခုကိုသိသွားလို့ရှိရင်ဒုက္ခဉာဏ်ဆိုတာဒုက္ခသစ္စာထိုက်တဲ့တရားပေါ်မှာဉာဏ်လေးဖြစ်သွားတာဉာဏ်လေးဖွင့်သွားတာတဲ့ပြီးတော့ဆက်မှတ်နေလို့ရှိရင်အဲဒီဒုက္ခသစ္စာထိုက်တဲ့ယုံနေတာတရားတွေကြောင်းကျိုးဆက်ပုံလည်းသိလာတာပဲကြောင်းကျိုးဆက်ပုံကတော့တနည်းပြောခဲ့ပါပြီကြားမှုဖြစ်သွားတဲ့အခါနားစီလို့ကြားရတယ် အတန်ရှိလို့ကြားရတယ်ဆိုတာပေါ့နားနဲ့အတန်ကအကြောင်းတရားကြားသိတာလေးရဲ့အကျိုးတရားဆိုတာပေါ့အကြောင်းကျိုးဆက်ကုန်လေးလည်းသိပါလားဒါလည်းပဲသူဘာတိစာထိုက်တဲ့တရားသိတာပါပဲဆက်မှနေလို့ရှိရင်ကြားပြီးတော့ကြောက်ကြားပြီးတော့ကြောက်တချို့အမှတ်ကောင်းတဲ့ပုဂ္ဂိုလ်တွေများဆိုရင်အတန်လေးတွေများတစ်ခုချင်းတစ်ခုချင်းတစ်ခါတည်းကိုစီးနေတာကိုယ်ပြားသိနေတာ ကြားသိတဲ့သဘောလေးတွေကလည်းပဲကြားပြီးကြားကြားပြီးကြားတာကွဲကြတာသိနေတာသိရှင်းတာပဲ။တော့မြဲပုံလေးတွေသိလာတာပေါ့။မြဲပုံသိလို့ရှိရင်ဒီပေါ်မှာဖြစ်ပြီးတော့ပြတ်သွားတဲ့တရားတွေမကောင်းတဲ့တရားတွေပဲဆိုတာပေါ့လေ။ဆင်းရဲပုံလေးတွေသိနေတာပဲ။ဒါလေးတွေဟာသူသဘောတိုင်းကြီးဖြစ်နေတဲ့တရားတွေကိုယ်လိုတိုင်းဘာမှဖြစ်တာမဟုတ်ဘူးအနတ္တကြီးပဲဆိုတာပေါ့ဒီလိုလေးသိပါတယ်ဒါဥပဒနာဉာဏ်ကြီးဖြစ်လာတာပေါ့ ဒါပဲအဲ့ဒါဒုက္ခဉာဏ်တော့ဆိုတာဒါပဲကွာမမြဲတာမြင်တော့မြဲတယ်ဆိုတဲ့နှိစ္စနှိစ္စပညာကင်းသွားတယ်ဆင်းရဲတာမြင်တော့သုခပညာတွေကျင့်သွားတယ်။သူတော်တိုက်သူဖြစ်ပုံမြင်တော့အတ္တပညာတွေကျင့်သွားတာ။ချက်ချင်းတော့အမျက်ထွက်လာတာ။ဉာဏ်လေးပွင့်သွားတဲ့အတွက်အမျက်ထွက်သွားတာကမှအင်နာကောင်းလာတယ် တကယ်လို့သာကြားတဲ့ခိုက်တာမှမရှိရင်စိတ်လည်းမတန့်ရှင်းဘူးယုံနာလို့လည်းမကွယ်ဘူးကြောင်းကျိုးဆက်ပုံလည်းမသိဘူးကြောင်းကျိုးဆက်တရားတွေရဲ့မမြဲဖို့ဆင်းရဲဖို့သူသဘောတိုက်လို့ဖြစ်ပုံဆိုတာလည်းမသိဘူးမသိလို့ရှိရင်ဒီမှာမြဲတဲ့ကောင်းစားချမ်းသာတယ်ဘာမှမဆိုကိုယ်လိုတန်းဖြစ်တာပဲဆိုတာမိစ္ဆာပฏิပတ်တိအဝိဇ္ဇာကြီးဖြစ်သွားမှာပေါ့ရိုးရိုးမမြဲပုံဆင်းရဲပုံသူသဘောတိုက်လို့ဖြစ်ပုံမသိတာကတော့အပฏิပတ်တိအဝိဇ္ဇာခေါ်တယ် ဒါပဲအခုတိလဲတိသွားတော့အမျက်စိရဲ့သဘောပဲဆိုတာသိသွားတော့အပတိပါတိအဝိဇ္ဇာလည်းပဲကင်းသွားတယ်။အမှန်သိသွားတော့အလွဲကြီးလျှောက်ကြည့်တဲ့မိစ္ဆာပတိပါတိအဝိဇ္ဇာလည်းကင်းသွားတယ်ဒီမှာ။အဲဒီကြားတဲ့ခိုက်တာမှာမရှိလို့မသိလို့ရှိရင်အဝိဇ္ဇာခေါ်တဲ့မောဟကိလေသာကအစ ရှားတဲ့ခိုက်တာမှာထင်ရှားတဲ့ယုံ nant တရားတွေဟာကိလေသာရဲ့ဖြစ်ရာပေါ့ကိလေသာကုန်ကြီးဖြစ်သွားတယ်အခုတည်းမှာမာတိုက်ရှိတော့တိတိတိတိနေတော့ကိလေသာမပေါ်တော့အလင်းရောက်တော့အမှောင်ပြောက်တာအလိုလိုပြောက်သွားတယ်လို့ပေါ့လေကြားတဲ့ခိုက်တာမှာထင်ရှားတဲ့ယုံ nant တရားတွေဟောဉာဏ်နေပေါ်လာတယ်ဉာဏ်နေဖြစ်လာတယ်အဲ့ဒါပညာဘူမိခေါ်တယ် ဘာပညာဘူမိလဲဝိပဿနာပညာဘူမိပေါ့ဖြစ်လာတာဝိပဿနာဆိုတော့သိတဲ့ဉာဏ်ပဲလို့တမညာပဲလုံးမှတ်ထားတယ်မှန်ကတော့ဝိအမျိုးမျိုးသောအခြင်းညာအခြင်းပဿနာမြင်သိတဲ့ညာနဲ့အမျိုးမျိုးသောအခြင်းညာဆိုတာမမြဲဟူရတဲ့ကောဆင်းရဲဟူရတဲ့ကောအနတ္တသူသဘောတိုက်လို့ဖြစ်တယ်ဟူရတဲ့ကော အဲ့ဒါကိုအမျိုးမျိုးသောအချင်းညာခေါ်တယ်အဲ့ဒီလိုအမျိုးမျိုးသောအချင်းညာအဖြစ်သိတည်သွားတာရှားပြီးတော့ပျောက်သွားတာလေးတွေကြားလိုက်အဲပျောက်သွားတော့ဆင်းရဲတဲ့တရားတွေသူဘောတိုက်ပြီးဖြစ်တာလေဆိုတာပေါ့လေသိတိသိတိသွားတာအဲ့ဒါဥပဒနာခေါ်တယ်ဒီပုံမှာဖြစ်သွားတာတော့ခုနကြားတဲ့ခိုက်တာမှာထင်ရှားတဲ့ယုံနာခေါ်တဲ့ဘူမိပေါ့လေအဲ့ဒီပုံမှာဖြစ်သွားတာဒါကြောင့်ကြားတဲ့ခိုက်တာမှာထင်ရှားတဲ့ယုံနာတရားဟာ ဝိပဿနာဉာဏ်ရဲ့ဖြစ်ရာဝိပဿနာဘူမိလို့ခေါ်ပါတယ်ဒီထိုက်တာမှာတာယာမှုတဏှာအဲချုပ်နေတာဖြစ်တော့ပယ်ရမယ်သမုဒိယသစ္စာလည်းပဲပယ်မှုကိစ္စအလိုလိုရှိရှိသွားတယ်အဲဒီကြားတဲ့ခိုက်တာမှာထင်ရှားတဲ့ဒုက္ခသစ္စာပိုင်းခြားကြည့်ခြင်းအပြင်ဥရသစ္စာလည်းပဲသဟုကိစ္စကြည့်ကြည့်သွားတာသိရှင်းတယ်အဲဒီအတိလေးဖြစ်သွားတဲ့အခါ အဝိဇ္ဇာကိလေသာလည်းချုပ်သွားတာပဲကိလေသာဘောပဲအကုန်လုံးချုပ်သွားတာပဲဒါအဲ့ဒါတရင်ကနိရောဓခေါ်တယ်ဉာဏ်လေးပွင့်တဲ့အခိုက်အတန့်မှာပေါ့လေအချိန်ပိုင်းလေးပေါ့လေတပွဲလို့ပေါ့လေချုပ်သွားတာအဲ့ဒါတရင်ကနိရောဓကိုလည်းပဲဆိုင်ကိစ္စအလိုလိုကြည့်ကြည့်သွားတယ်ကမ္မကိုလည်းအလိုလိုပြတ်သွားတာပါပဲသူချက်ဖို့မလိုတော့ပါဘူးကံလည်းပဲမပေါ်ဘူးဆိုတော့သူ့ရဲ့အကျိုးဝိပါကကိုလည်းပဲမလာနိုင်တော့ဘူးဘာနဲ့ ကိလေသာကိုကာမဥပါကကိုဒီပြတ်နေတယ်လို့ဆိုတော့ရှုမှတ်တဲ့စိတ်ထဲမှာဥပါဘာကမဲ့ခေါ်တဲ့အရိယာမေရှိရေးလောကီမတ္တိအဲဒီသမာဓိတိမဲ့ကအဲဒီစိတ်ဓာတ်မှာထင်ရှားတဲ့ယုံနာတရားနဲ့ရှုစရာအာယုံနဲ့သင်္တတ်တိုက်တယ်လို့ဒီဒီလေးပေါ်တာပါဒီသင်္တတ်တိုက်ကြီးကသမာဓိကပါမဲ့ဖြစ်ပါညာမဲ့ဖြစ်နှစ်ပါးပါတယ်ဒီမှာဒီလိုသိရတာလည်းပဲဒါရကိတ္တမှာထင်ရှားနေတဲ့ ရှုခွင်းအာယုန်တွေပေါ်မှာစုကလေးစိုက်ကလေးကတ်ကြနေတဲ့ခဏိကသမာဓိပါနေလို့ပါအဲ့ဒါသမာသမာဓိမဲ့ခင်ခေါ်တယ်အဲ့ဒီသမာဓိဟာလည်းပဲအမြဲမပြတ်ဆွေးမြဲစွာမြဲဆွေးမြဲစွာရှိမှနေတဲ့သမာသတိပါလို့ပါပဲဒီသမာသတိကလည်းပဲပေါ်တဲ့အာယုန်မလွတ်တတ်မှတ်နိုင်ရေးအတွက်တစ်စီးကြောင့်ရထားပြီးတဲ့သမာဝါယမမဲ့ခင်ပါနေပါတယ် ဒီနည်းနဲ့ပဲသမ္မာဝါယမသမ္မာစတိသမ္မာသမာဓိခေါ်တဲ့သမာဓိခန္ဓာမာဓိမဲ့ခြင်းပါနေတယ်။ศีလမဲ့ခြင်းကတော့ငကောကစောက်တည်ဆောင်လေးကြတဲ့ศีလတွေမပြည့်ပြည့်စင်ကြဲနေရင်သမ္မာဝါကျဆိုတာပေါ့။အမှန်ပြောစိတ်ဆက်ရေးစကားပြောပြီးတော့ချူသာသာယဉ်ကျေးကျေးပြောမှန်ကျိုးရှိတဲ့စကားတွေပြောနေလို့ရှိရင်ဒါသမ္မာ ဝါကြမဲ့ခြင်းတွေရှိနေတာပဲမတရားတဲ့တပ်ဖြတ်မှုခိုးမှုမိစ္ဆာသရမှုဒါတွေကရှောင်းနေတယ်ဆိုရင်သမကမ္မတမဲ့ခြင်းတွေရှိနေတာပဲဒီမှာကတော့ကမ္မနိမိစ္ဆာသရတွေမဟုတ်ကိုယ်ပိုင်တဲ့ဟာတွေတောင်ရှောင်ထားတာဖြစ်တော့ပရမကြာတိတွေဖြစ်နေတာပဲသိကောင်းတာပဲဒါတော့သာဝဏီနဲ့ပတ်သက်ပြီးတော့သမီးဝါးကြောင့်လည်းမှန်းနေတော့သမဝိုင်မမဲ့ကိနေလည်းဖြစ်နေတာပဲ လက်မဲ့ခင်ကတော့ငကိုယ်လေးကဖြစ်နေနေစိတ်ကောင်းတာတော့ပါဒီတော့ရှိမစိတ်တစ်ခုရဲ့မှာမဂ္ဂတိစာထိုက်တဲ့တရားတွေတက်ခွဲကြည့်လိုက်လို့ရှိရင်အင်္ဂါအနေနဲ့ဆိုရင်ရှင်ရုပ်ပါသွားတယ်အစုအနေနဲ့ဆိုလို့ရှိရင်ဒီလသမားကြီးပညာဒီတရားတွေပါသွားတာပဲအဲ့ဒါဒီတစ်ချက်မှတစ်ချက်ပွားတာ တစ်ချက်မှတစ်ချက်ပွားနေတာပဲဒီမှာပွားသိတဲ့တရားတွေလည်းပွားပြီးသားဖြစ်သွားတာဟန်ကြတယ်ဒီနည်းနဲ့ပဲကြားတဲ့ခိုက်တံမှာထင်ရှားတဲ့ယုံနာဒုက္ခတစ္ဆာထိုက်တဲ့တရားတွေကိုတည့်ရက်ပိုက်ချတည်ခြင်းအားဖြင့်ပယ်တဲ့တရားကိုလည်းပဲပယ်ပြီးမျက်မှောက်ပြုတဲ့တရားတွေကိုလည်းပဲမျက်မှောက်ပြုပြီးပွားတဲ့တရားတွေလည်းပဲပွားပြီးအလိုလိုကိစ္စတွေပြီးပြီးသွားတာတည့်ရက်တော့ဒုက္ခတစ္ဆာပိုက်ချတည်လိုက်တာကြံသုံးမျိုးတော့အလိုလိုကိစ္စပြီးပြီးသွားတာ အဲ့ဒါတစ္ဆာလေးပါးကိုသိတယ်ဆိုတာဒါပြောတာပဲအဲ့ဒါမှလူရင်းကတော့မေဃတစ္ဆာကိုပွားနေတာလူရင်းပါပဲမေဃတစ္ဆာပွားနေတဲ့အခါကိလေသာကိုလည်းပဲမရှိဘူးကာမကိုလည်းပဲပေါ်မလာဘူးဝိပါကကိုလည်းပဲမဖြစ်နိုင်ဘူးကိလေသာကာမဥပါကဝစီရသုံးမျိုးလုံးတမှာပြတ်နေတာပေါ့အဲ့ဒါယောဂီများခြေနဲ့အစီကိုဘုန်းကြီးကယောဂီများကိုယ်စားပြီးခြေလေးရ ယောဂီများကိုယ်တိုင်နှုတ်နဲ့မဖြေနိုင်မယ်လို့စိတ်ကနိုင်မလားပေါ့လေအလုံးနဲ့ဖြေနိုင်ကြပါစေအလုံးနဲ့ဖြေနိုင်ပြီးတော့နောက်ဆုံးယုံနာနာမှာချုပ်ရင်းနဲ့နေပါဘူးပြင်းတော့ဖြေနိုင်ကြပါစေလို့ဆုတောင်းရတဲ့ဒီနေ့တရားမျိုးဆုံးထုတ်လိုက်ပါတယ်